ဂလာတိဩရစာခန်းကြီး3အငယ်1မှ8ပညာမဲ့သောဂလာတိလူတို့လက်ဝါးကတိုင်မှ အသေးခံတော်မူသောယေရှုခရစ်ကို သင်တို့မျက်မှောက်၌ထင်ရှားစွာပြပြသည်ဖြစ်၍တမန်တရားကို နားမထောင်စေခြင်းငှာသင်တို့ကိုအဘယ်သူပြုစားသနည်းပညာတရားဤအကျင့်အားဖြင့်ဝိညာဉ်တော်ကိုခံရကြသလိုသို့မဟုတ်ယုံကြည်ခြင်းတရားကိုကြားနာခြင်းအားဖြင့် ခံရကြသလောဟုသောအရာတစ်ခုကိုသာတင်တို့၌ငါသိလို၏။ဤမြတ်လောက်ပညာမဲ့ကြသလော။ဝိညာဉ်တော်ကို အမိပြု၍လှုပ်ဆရှိပြီးမှဇာတိကိုအမိပြု၍ပြီးစေကြသလော။ဤမြတ်လောက်သောဆင်းရဲခြင်းကို အချီးနှီးခံကြပြီလော။အချီးနှီးတက်တက်ဖြစ်ရမည်လော။ထိုမှတပါဝိညာဉ်တော်ကိုတင်တို့အားပေး၍ သင်တို့၌တကိုးများကိုပြသောသူသည်ပညတ်တရား၏အကျင့်အားဖြင့်ပြသလော။ယုံကြည်ခြင်းတရားကို နာခြင်းအားဖြင့်ပြသလော။ထိုနည်းတူ၊အာဗြဟံသည်ဘုရားသခင်ကိုယုံကြည်သည်ဖြစ်၍၊သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏။ယုံကြည်ခြင်းရှိသောသူသည် အာဗြဟံ၏သားဖြစ်သည်ဟု အမှန်သိမှတ်ကြလော့။ဘုရားသခင်သည်ယုံကြည်ခြင်းကို ထောက်၍တပါးအမျိုးသားတို့ကိုဖြောင့်မတ်ရာ၌ တည်စေတော်မူမည်ဟုကျမ်းစာသည်မျှော်မြင်လျက်အာဗြဟံအားအမိန့်ရှိ၍တင့်အားဖြင့်လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုအေဝံဂေလိတရားကိုဟောနှင့်လေ၏အငယ်9မှ14တို့ဖြစ်၍ယုံကြည်ခြင်းရှိသောသူတို့သည်ယုံကြည်သောအာဗြဟံနှင့်အတူကောင်းကြီးမင်္ဂလာကိုခံရကြ၏ပညာတရား၏အကျင့်ကိုအမိပြုသောသူရှိသမျှတို့သည်အကျိန်နှင့် စဆိုင်ကြ၏အကြောင်းမူကားပညာတိကျမ်းစာ၌ပါသမျှသော စကားတို့ကိုအမြဲမကျင့်သောသူတိုင်းကျင့်တော်မူခြင်းကိုခံစေသည်ဟုကျမ်းစာလာ၏တဖန်တုံဖြောင့်မတ်သောသူသည်ယုံကြည်ခြင်းအပြင်အသက်ရှင်လိမ့်မည်ပညာတရားမူကားယုံကြည်ခြင်းနှင့်မဆက်ဆိုင် ထိုအကျင့်ကိုကျင့်သောသူသည်ထိုအကျင့်အပြင်အသက်ရှင်လိမ့်မည်ဟု ဆိုသည်ထိုကြောင့်ဘုရားသခင်ရှေ့တော်၌ပညာတရားအပြင်အဘယ်သူမျှ ဖြောင့်မတ်ရာသို့မရောက်နိုင်ဟုထင်ရှားလျက်ရှိ၏။တစ်တိုင်၌ဆွဲထားခြင်းကိုခံရသောသူတိုင်းကျင့်ခြင်းကိုခံရသောသူဖြစ်သည်ဟုကျမ်းစာလာသည်နှင့်အညီ ခရစ်တော်သည်ငါတို့အတွက်ကြောင့်ကျင့်ခြင်းကိုခံရသောသူဖြစ်၍ငါတို့ကိုပညာတရား၏ကျင့်ခြင်းမှ ရွေးနှုတ်တော်မူပြီးအကြောင်းမူကားအာဗြဟံခံရသော ကောင်းချီးမင်္ဂလာသည်ယေရှုခရစ်အားဖြင့်တပါးမျိုးသားတို့၌တက်ရောက်သည်ဖြစ်၍ ငါတို့သည်ဂရိတော်နှင့်ရှင်သောဝိညာဉ်တော်ကိုယုံကြည်ခြင်းအပြင်ခံရကြမည်အကြောင်းတည်းအငယ်15မှ29ညီကိုတို့လောကီဝဟရအပြင်ငါပြောမည်လူတော်လဲဝန်ခံစာကိုချုပ်ပြီးမှအဘယ်လူမျှမပေရထက်ဆင်၍စကားကိုမတွင်းရဂရိတော်တို့ကို အာဗြဟံနှင့်သူ၏အမျိုးနွယ်၌ထားတော်မူ၏အမျိုးနွယ်တို့ခု အများသောသူတို့ကိုရည်မှတ်၍မိန်တော်မူသည်မဟုတ်။တင်ဤအမျိုးနွယ်ဟုတယောက်သောသူကိုရည်မှတ်၍မိန်တော်မူ၏။ထိုတယောက်သောသူကားခရစ်တော်ဖြစ်သည်။ငါဆိုသည်ကားခရစ်တော်ကိုရည်မှတ်၍ဘုရားသခင်တည်စေတော်မူနှင့်သောပရိညင်တရားကို အနှစ်430လွန်ပြီးမှနောက်ဖြစ်သောပညာတရားသည်မပယ်နိုင်ဂရီတော်ကို အချင်းဤမဖြစ်စေနိုင်ထိုမှတပါအမွေတော်သည်ပညာတရားနှင့်ဆက်ဆိုင်လျင် ဂတိတော်နှင့်မဆက်ဆိုင်ဘုရားသခင်သည်ဂတိတော်အားဖြင့်အာဗြဟံအားထိုအမွေတော်ကိုတနာတော်မူ၏တို့ဖြစ်၍ပညာတရားသည်အဘယ်အကျိုးရှိသနည်းဟုမူကားဂတိတော်ကိုခံသောအမျိုးအနွယ်မဖြစ်မီတိုင်အောင်ဒုစရိုက်များကြောင့်ထိုတရားကိုထပ်၍ပေးတော်မူ၏ထိုတရားကိုကောင်းကင်တမန်များအားဖြင့်အာမခံ၏လက်၌ထားတော်မူ၏အာမခံမည်ဒီကားတစ်ဖက်နှင့်သာဆိုင်သည်မဟုတ် ဘုရားသခင်မူကားတစ်ဖက်ဖြစ်တော်မူ၏တို့ဖြစ်၍ပညာတရားသည်ဘုရားသခင်၏ဂရုတော်နှင့်ဆန့်ကျင်ဘက်ဖြစ်သလိုထိုတို့မဖြစ်နိုင်ရာအသက်ရှင်စေနိုင်သောပညာတရားကို ပေးတော်မူသည်မှန်လျင်အကယ်စင်စစ်ထိုတရားအဖျင် ဖြောက်မှတ်ခြင်းကို ရလိမ့်မည်ယခုမူကားယုံကြည်သောသူတို့သည်ယေရှုခရစ်ကိုယုံကြည်ခြင်းနှင့်ဆက်ဆိုင်သောဂရုတော်ကိုရမည်အကြောင်းကျမ်းစာသည် လူအပေါင်းတို့ကိုအပြစ် ချုပ်ထား၏ယုံကြည်ခြင်းတရားမရောက်မီပညာတရားသည်စောင့်နေသည်ဖြစ်၍ထိုအခါငါတို့သည် နောက်၌ထင်ရှားလက်တန်သောယုံကြည်ခြင်းတရားကို မျှော်လင့်၍ချုပ်ထားလျက်ရှိကြ၏ထိုကြောင့်ငါတို့သည်ယုံကြည်ခြင်းအပြင်ဖြောင့်မတ်ရာသို့ရောက်စေခြင်းဟာပညာတရားသည် ခရစ်တော်ထံသို့ငါတို့ကိုပို့ဆောင်၍ငါတို့၏အထင်ဖြစ်သည်ယုံကြည်ခြင်းတရားသည် ရောက်လာသောအခါ ငါတို့သည် ထိုအထိတ်လက်မှလွတ်ကြ၏။အဘယ်သို့နည်းဟူမူကား၊သင်တို့အပေါင်းသည်ယေရှုခရစ်ကိုယုံကြည်သဖြင့်ဘုရားသခင်၏သားဖြစ်ကြ၏။ခရစ်တော်၌ဗတ္တိဇံကိုခံသောသူ ရှိသမျှတို့သည် ခရစ်တော်ကို ယူတင်ဝတ်ဆောင်သောသူဖြစ်ကြ၏။ယေရှုခရစ်၌ယုဒလူမရှိ၊ဟေလသလူမရှိ၊ကျွန်မရှိ၊လူလွတ်မရှိ၊ယောက်ျားမရှိ၊မိန်းမမရှိ၊ထိုသခင်၌ သင်တို့အပေါင်းသည်တလုံးတဝကြီးဖြစ်ကြ၏ခရစ်တော်နှင့်ဆက်ဆိုင်လျင် အာဗြဟံ၏အမျိုးအနွယ်ပင်ဖြစ်၍ဂရိတော်အတိုင်းအမွေခံ၏အရာ၌တည်ကြ၏